pol pi thulam lak buni na lai mai zani le som nga le khat khok ปีซอมกุกละทุมนาพอกดิ้งทูปอลคาดฮอนปาอินอนุงจุยเตอหิลทูเตอคังอคังอาอามาทุจุยเตผัดตวมนาดิงอหีอามาอินโนเลโนกิเกมอุนอจิจียงอินหุนเบกวานาอนุงตะเตซงอหงจีอหีฮีခါဆောင်ထိုးဟောင်ဟုနာတဲ့အေးတဲ့အင်လုံစင်တက်ပီတော့အိမချတ်အင်အပတာကဒင်းအဟီဟီဟက်ဆန်နာလျန်ပီအမိုင်မမအုံဟီ ze na le mo zol na te ado ding le sep ding te asem ding in asik do up na ki sam hi a hi zong in eite lungdam tak in igwal zo ding hi na wak a thu ngen a upna ta om mi khat be galpa in tun zo lo ding hi lai siang tho sung a pasian thu man amu u te naw te o hi leitung khang be kwan in no te in bang hi ding na hi u hiam hi thu te thu pi in atak tak a hi lam zong na phok u hiam wan le le akibol kigin khol na athu pi lam na thei u hiam khowak anga khem pe hil khol na thu sim thei a azathei khem pe in asung a akigel thu te ngai u hen bahang hiam chi le a hun hong tung ta hi leitunga lung kham na khem pe apian na bul pi a hi mo na ta kwa ma ki so kha ke u hen ลุซูอินควาดันโลอินความาอมอมนอนเกอุเฮนนามาสวนดิงอุอกิจยันโลปีอินอมสักเกอุนเต้าปาละมาอมตักปีนหิลำอุกิจยันสังอุนควาอินทวักโจดิงเฮียมจิดนาลงซิมตักตักเลลาวอาอลิงหมวกปนิน gi ง khe sang un hi aman phama ma an nung bel h u ນຫ້ອຍຊຸງອ a z ນາ a ຽ o ະຕອງອຸ a ະລາມ a ຕນ a ອົວນາອາ້ອຍເນເຕນາັງອຸຫມຂໍວາກນຸງນຊຸຫຽມນອບນອຸນາປຸລາກນອຕກິຊຸອຕາອຸມ ngei na banga thu umin zui kom kom zong nei hin a pi in ki ching zo lo a hi manin ton tung nun tak na ki tan the hi lai siang tho de na te zong kim khat zui in christian khat in zong ki ngai sun sam hin a pi in christian zala tong a ki sam za ki chin lo a hi manin ki sian na sung ki tung the hi ပစီယန်ဟောင်ဟိလနာတေအောလ်မော့လောအာဒွန်လောအာနာအုံးလေမောနာခင်လာအင် panghang in na omle namaswan ding akichian sak na hita hi toy khai na to hong ki khai ding a na lek zo ke ding hi he pi na lungnop na le mo mai sak na te hong ki lak khiat sak ding hi jesu in hong pai san ding a na thunget na te le na thum na te บัดพังนามุนหองไปกิกนอนโลดิงฮีเฮปีนาอมลายอินหอนปาอินหองทุมสักลายอินอตอนตุงอาดิงกิจันสักนี้ซาตานอิมุโลฮีฮิลขอนาทูกิจันินมุยอบุตโลนาดิงินအမပိလဝမ်ကျူကျော်မမဟီဆီယမ်နာလေခဲမ်ထေနာတော့အမထူဆုငါဟောင်ကီလန်ခေယာပစယန်ဒိနာတေစာတန်အင်အလေလမင်ဟေဟီထူမန်ထူတက်လိုက်နဒီငါအဂဲလ်ဇောထူတေတော့စာတန်အင်မီဟင် lung lung sim kum tampi uk zo khin hi hi alaw huai hun sunga aman a gam ta te in pasian za tak na to topa o nana sep ding hun ta hi bahang hiam chi le amau te in na thu kham among na swak sang u hi chi david kamal te to pasian min phat ding u hi la te number za le som le kwa tang za le som ni le guk na leitunga om midang khem pe sang in ทุมานอเทยมาซะโซอกินไอเตฮีฮีตัวอหิจียงอินอินุนตากนาเลอิเจียอิตองเตอีอุปนาตอกิตวักอหิดิงกิซัมฮีวันตุงอันซาลสุงาเซนดิงอิน บุลอมบังอินมิดิกเตอกิลอมแฮนดิงหุนเลอนุนุงนิเลียนนีจังอาเมยพวลสุงะคูลดิงอินตะฮูมเตอกิขอบดิงหุนอหงตุงเฮตาฮีอฮีซองอินตางและตะฮูมเป็นอันลากหุนดองอินขังคอมดิงฮีเลยตุงนุนตาขนสุงเตงมิดิกเลาเตตอมิดิกเตอบคอมดิงอุฮีขมียลตาเตละกะขวากตาเตกิเททางดิงอาอากิลำดันนาอุมีเข้มปอินมูดิงฮีตัวอหิจังอินปะเซียนตาเตอิน khomyal sungpana alamdang ama khowak sunga ahong samkhepa phatna nalak khiat ding u ahi hi lung sungpana hongpo khia ki naman nun tak na sunga akilang khia christ ki batna te in leitung mi te tunga ki pia wan tung khowak hi a amau te in ahoi na amu u chiang in pak tama ma ding u hi migelo te le doi te to akikhen keile kwama in pasian bezolo ding hi chris lama pangdinga ahan chami khem peute sula khagilo te omding hi bahang hiam chile satan in amat sa mi te kha so nuam pe ma lo hi migilo te in mo sakna athuak thein dingun khem na sunga amau le amau ki ap ding u hi tua mi te in chi takna puan tual sil ding u a a hi thei liai u le tel sa te na ngon khem ding u hi hun bei dek ta hi leitunga kris hongpai kik ding zekai non loading hi hi thu thupuak bulpi hi sang un honglia hongdal pasian kha tuna ngon in zong hi leitung panin kilakya ta hi hui sia gwa sia pingpe kangmei tuichin leitung tuitunga gimna te khat khit khat hong ki zui hi leitung pilna in tua te gen nuam hi pasian tapa hong nai na hong hil ikim kot a adim ma om lim te a hi lo lamin ki กิเกนฮีปัสยานนะเซมเตอกิจับเตคิดมาเตงาหุยลีเตอนุนโลนดิงาอเลนวานตุงมีเตมีเตอินมุเตลเทโลอุฮีตัวหุยเตอคาดิงินปัสยานินอวานตุงมีเตอซอลจียงอินอหิเล lai kung in zong agel theilo kidona na sepi tak hong piang ding hi kilia na puan ki hok khe thei hen la leitunga hongtung tading pasian dei na le thuken na te muthei in no mau omzia ki muthei hi le uchin no mau kha le nam hing pi te u kha ading in lao in na ling ding u hi lung tang ki tam kham ding za in dei tang in thunget na te wan tung lam na ka to sang ding u hi biang in mai le biang na tau ki kala na kap ding งอูอาคาลามานามิตตอนาอุเลนนุงตอนาเตอุปุลากอินนาทุมดิงอุฮีคริสฮองกุมฮักดิงจีอาอุปนาลาวฮวยอลุงสุงากะตอปาฮองไปฮักดิงฮีมาเตอเลียนซอมนิลลีอเนวซอมลีละเกียดอจีกิโลนาเซมปาอินคริสอังากอาเกเนยอฮีฮีอปะทัมอาปะเซียนนาเซมดิงอากิเปียนาเซมขัดฮีอา အလုံစင်အာစာတန်ထူအဇွီအဟီဟီမီဇာကောထေတေဘငင်အမအင်ထူမန်လန်ပန်လိုဟီအဟီဇုံအင်အလုံဆုငါအဝမ်တောပါဟုံပိုင်ဟန်ဒင်းဟီချိပန်အနွန်တန်နာအကလန်ခ ्या ဟီဥပမောထူအင်အတွန်တုံထူတေအမအော်မောဆက်လိုဟီ ama in leitung thu chin te umin leitung ngei na le gam tat na te zui hi ang sung khwal na ki phat sang na le du hop na te to hong ki dim hi a u anaw te ama asa nga asan jong ding lao in amau te han cham na te gen sia in amau vai hom na te lang pan hi to bang in ama na sep pi te wat wat hi pasian mi te kyang panin ama le ama kidai tha in pasian aza tak lo te to ki pol sem sem hi zu hai te to anne tui don in hong omin amau lung simma puwa in amau gam tat bangin hong gam ta hi to bangin chi la sa lung sim in ama khima lung ap na or mo lo na le thada na in zo gop hi khowak thak ki chi in mi tampi khem ding leitung hong tung ding sian na pi sunga pasian mi te aki hel ding in satan in lam en hi chris hong pai ding anai ma bangin amau te asiat sak jok na ding in satan han jam zakan lai ding hi numei pasal hong diang ding hi khowak thak mangmu na thak kim khat kanei u hi hong chi ding u hi amau te in up na gi suang akhin nop man u a hi hi amau thir na te lai siang tho ta ki tuak lo ding hi hangin mi te in um ding uhi zuaw thu hong thang ding hi thu thang sunga mi kim khat ok ding uhi amau te in to thu thang te um ding u a gen gen ding uhi tua bangin khem har pa to amau te akizom hong suak ding uhi tua in pasian thu puak te akilang tang in hong nial den khollo ding hi a hi zong in uplo na ki to pha hi lam lam tam pi to hong kilang ding hi gen kher na khem po in thu uplo na tha khau sang ding a ตัวมุนปนินมีตัมปีอเคียลำตุงดิงอุฮีทุมานปนินมีเตไกเคียดิงซาตานหันจำเดินดิงอหิมันินเคียนาอหิดิงโตกิบังเคมเปลเอเตอินเอ็นจิกตินเตนโลเลียงกิสักหวยโลดิงฮีไอตัวมกิอาบนาทุปีตูนีอินซิมทำชุงเงนาและลายเสียงโทซิมนาอินไอเกเล zing chang in ki all mo lo zo sem lai ding hi olmo lo na hong ki zom suang ding hi bahang hiam chi le lung tang sunga olmo lo na khai chi tang khat ki tu kin hi to bang hi lo in khowa khem pe na khol le hang khowa tampi inga ding hi mo zol na khat ve nan zo na in ani na zong nan zo na tha hong guan hi ang sung de na nu siat zo na khem pe i gwal zo na atung nung zo a hong kha ding hi zo na khem pe in ton tung nun tak na dinga kitu khai chi a hi hi lungsim tak pi ta pasian kiang azuan มิเสียงโทเข้มเปียวอินอุบนาต่อปะเสียนเกียงอะถูเงียนเลอูอมาวเตทุงเงนากิปะดิงฮีนะทุงเงนาเตหงกิสางปะเลวฮีจีอานังไอสุดเลซงนะอุบนาอินปะเสียนกำเจียมเตอะคาสวะเลวดิงอะฮีฮีปะเสียนมวงงำละเกอินเงียนอุนนังอะดิงอุฮีจีอามากำเจียมมวงอินยอหางอเลียนซอมเลกุกอเนวซอมนิละลีအခဲလ်ထေဒင်းင်ပစီယန်ချီမ်လွာဟွိတကာအဂမ်တာအမမီစီယန်ထိုတဲတုငါနဟွိခတ်ပေအပ lo ding in ama dik lo hi mi hing in khial the hi lungsim tak pi to thu angen phial zong in ama adi nga a hoi na te pasian min athang sang ding te ngen khaden khol lo hi to bang a hi ma zong in achim adik ipa in ichunget na hongza in hongpiak pa hunzong omve ve hi a hi zong in ama in eya dinga a hoi bel le ama min thanna ding na te hongpia hi pasianin thupa hongpia hi eite in ama vai hom na muthe hi le hang eya dinga a hoi pen ama in thei a ichunget na te hongdong hi chi eite in imuthe ding hi hong sa sang ding khat be hong ki pelo hi eite a dinga a hoi lo hong sa sak thei ding khat pe inget pen tang in thupa ikisap pen aman hong pia hi ichunget na te hong kidong pa lo hi chi a ingai sut chiang in i up na kho tak in ilen dinga วันละนาเทมซงอิลุดสักเกดิงฮีบางเฮียมจิเลตัวอินปะเซียนตอหงเคนดิงฮีอีอุปนาอากาศเลตอปากียงปานินบังมาอิงะเกดิงฮีปะเซียนอิมวนนาอะขาวดิงกิซัมฮีอีกิซับเป็นไลตักอินกัวมัลบังอินเอเตตุงะทุพาหงเกดิงฮีคริสเตียนเตอินวันตุงทูเตเกนเกนนวมวันตุงะปะเซียนเป็นอพุงปีอฮีฮี ตัวลายอาเซียนเท่านาอทุปีเบลฮีฮีပစီယန်တော့ကိထုတွနာအဆုစီယာဘန်မာအုံလိုဟီအေတေတွာလိုက်ဝဇင်ထေဟီလေဟန် wan tung lung sim pen hi lei tunga ilung sunga hong om ding hi hi zong in eite in tu in zong wan tung thu te ngai sut na a nop sak na in ei keile pasian thei tel ding i han chiam nop keile chris ya la tong i et nop keile sian tho na in ilung sim hong lak keile wan tung ilam et na pen among na tak tak hi ding hi pasian de na bang zui ding pen christian te ngim na sang bel hidden ding hi amaute in pasian thua ki pan jesu thu chris in ama a it te adinga abol khol anuam asyang tho in pi thu gen gen nuam ding u hi hi thu te ngai suna pasian kam cham te to kha akiwak changin hong tung ding leitung iwang letna achiam kholbang in soltak pa in nagen hi imaya anu nung bel kidona lian pi om hi tel sa te nangon akhem zo le akhem ding in a hi the za in zuaw na lamdang te le lim te le khem the na thuman lo khem pe to pasian ja le tong ale lama ala the na ding in satan hong han chiam ding hi wan tung pana khowak atab zo akisam den mi a om ngei le ตัวมีเตเป็นฮีอลาวหวยหุนสุงาอามาทุกคำเสียงโทอเกมดิงเลเลยตุงมีเตมายอาอามาเจลตองอลักดิงาปะเซียนอินอาเจียลมีปอลเตอฮีฮีอาเสียงโทมาอามาตาวันอาบนาอ่างมีเตอินอุมุงอาจิอุทุมานโตคาลัมคันโตนา ทหารนาในดิงอุฮีปัสยันมีเตอินไมนอดดิงตูไลทุมานอาอุมอมีเตโตตปาอินนาเซมฮีอามาอินอทุปีมาอามาทูเตหงเปียนแคทนดิงอินเกลฮีอามาไวหอมนาตอตูดงอินอามาอินนาเซมฮีอมีเตเกียงะไมนอดอุนจีฮีลัมปีเป็นกิหงไนโลมาฮีอฮีซงอินอามาเตอินอุบนาเลหานนาตออากาลสวนุจียงอินปัสยันอินอามาเตมุนาอะลัมปีกิจียนสังดิงฮีต่าง angai a israel mi te ma bangin aphun phun zong omma ding hi pasian in amana sepna amai not na dinga ngim na tuam to aphat to mi te haksat na te ngo ding u hi haksat na sung atun sak na to pasianin amaute asittel ahi lam amaute in muthei lo hi christian nun ta khaksa a nasep ding jong a haksa diak to akibat hun om thei hi imai a sian na hong tunga inunga si na le kolbul na a om to ki bang hi hinapi alung kiat huai khem pe ulaka pasian o in mai not un hong chi sen sen hi imit te in khomial pilot in amu thei lo hang ikhe te awat tui hwal te in hong nok hang in bang bang hong piang tale eite in hi thu piang iman ding a hi hi lung sim phel ni a pha nun tak na sunga ubla na le khomial na muding hi biang na hang a he nep na hi ya leitung in ahong piak lungnop na hi zong in nanga tuan ke ding hi na tom bek akisep na satan thada tut pha tunga tu ke in ding kya in la nang zong nanga thei ding a hi din mun asang lam ngim in Chris Adinga na kem pe nu sia ding pen ham phat na lian pi a hi hi midang te nun tak zia en ken la amau te et te in asang zo ka to lo in om ke in a khyal thei lo aman et te ding khat bek na nei hi jaisu nung bek zui na in muan huai hi midang te khalama thada tuan tualin a om ule amau te nu sia a christian jalatong asang zo a akal swanding in ken sat in wan tung jalatong kisin in napan muna i muke in nakha ading man tak กเละหันจำตังอินเซมอิน